ဒီနေ့2021ခုနှစ်မတ်လ14ရက်တနင်္ဂနွေနေ့ညနေ9နာရီချိန်ဆောင်တဲ့စကူပေးရမှာရှိတဲ့ထေရဝါဒဓမ္မကမ္မထံလမ်းစဉ်အပိုင်း134ပြိဿသမုပ္ပါတရားလို့သင်ကြားပို့ချခြင်းဒီပြိဿသမုပ္ပါတရားနဲ့ပတ်သက်ပြီးတော့မျောနေတယ် ပြောနေတဲ့အကြောင်းအရာတွေမှာရှင်အနန္ဒာကဒီပြိဿသမုပ္ပါဒ်နဲ့ပတ်သက်ပြီးတော့သူ့အနေနဲ့လွယ်ကူတဲ့ဆွဲအကြောင်းပြောတာပြောတော့မြတ်စွာဘုရားဒီမှာချီးမြှောက်လိုတဲ့သဘောမျိုးနဲ့ပြောခဲ့တာရှိတယ်ဒီနေ့ကျတော့ဘုန်းကြီးပြောချင်တာကအပြစ်တင်လိုတဲ့သဘောနော်အနန္ဒာအဲ့ဒီလိုမပြောနဲ့သင်္နာလွယ်တာခြားပုဂ္ဂိုလ်တွေမလွယ်ဘူး အဲ့ဒါဗရမချီးမြှောက်လို့တဲ့သဘောနဲ့ပြောတယ်ဒီနေ့ထေရဖွင့်ပြတာကအပြစ်တင်လို့တဲ့သဘောလည်းပါဝင်တယ်အပြစ်တင်လို့တဲ့သဘောကမာဟေဝံအနန္တဝါစာအနန္တအဲ့လိုမပြောပါနဲ့ဒါမြင့်တဲ့စကားရဲ့အတိပြင့်တွင်လို့တဲ့စကားပါဝင်နေဆိုပြီးတော့ဘုန်းကြီးတို့ထေရဖွင့်ပြတာဘလို့ပြည့်တင်လို့တဲ့သဘော ပါဝင်လဲဆိုအနန္တတဲ့ သင်ဟာပရိစ္ဆသမုပ္ပါတရားတွေကိုလွယ်လွယ်ကူကူထင်ရှားနေတယ်လို့ဆိုတယ်အဲ့ဒီလိုလွယ်လွယ်ကူကူထင်ရှားနေငါဖရာရဲ့နိနာနေတဲ့အတိုင်းပုံနာပုံနာမထေဘောနော်ပုံနာဟောတဲ့တရားတွေကိုမနာပဲနဲ့ကိုယ်အလိုလိုပင် သောတာပန်ဖြစ်ပါမလားဘာကြောင့်ငါဖရာရဲ့နိနာနေတဲ့အနာယူပြီးသောတာပန်ဖြစ်ရတယ် သူကသောတာပန်မဖြစ်သေးတော့တရာဂနာဂံယဟနာမဖြစ်သေးဘာကြောင့်ဒီပရိစ္ဆေသုပ္ပတ္တိပေါ်ပေါ်ထင်ထင်ရှားပြသောတာပန်လောက်တည်းဖြစ်နေရတယ်လေဒါမျိုးအပြစ်တင်လို့တဲ့သဘောပြောတော့ဒီတော့မကတာရိပုတ္တာတို့မောက္ကရံတို့လိုအက္ခတာဝကဖြစ်အောင်ကျင့်ပါလို့လားဒါမို့ပိစိကဗုဒ္ဓဖြစ်ပါဖြစ်အောင်ကျင့်ပါလို့လားငါဘုရားတို့ သမ္မာသမ္ဗုဒ္ဓဖြစ်အောင်ကျင့်ပါလို့ပြင်ပါလေဟုတ်လားဘာကြောင့်မဖြစ်တယ်လဲမဖြစ်ခြင်းလို့ပဲလားအဲတော့သင်ရဲ့ချွင်ချက်ကိုစဉ်းစားပြီးကြည့်လိုက်စမ်းပါသင်ဟာဒီပြိဿသမုပ္ပါတရားဒစိတ္တေတဒစိတ္တေတလောက်သိနိုင်တဲ့ဉာဏ်ရှိတဲ့တပိတာဝကများသာဖြစ်ပါလျက်နဲ့အလွန်နဲ့နဲ့ခက်ခဲတဲ့ပြိဿသမုပ္ပါတရားတွေကိုလွယ်ကူသလို ထင်ရတယ်လို့ပြောမှပြောပါစေပြီဒီလိုပြောတာအလွန်နည်းနည်းတယ်လို့ပြောခဲ့တဲ့ဘုရားရှင်တို့ရဲ့စကားနဲ့ဆန့်ကျင်ပဲဖြစ်နေတယ်ဒီလိုဆန့်ကျင်ပဲစကားကိုသင်လို့တပြည့်ချင်းရဟန်းတစ်ပါးကမပြောသင့်ဘူးပရိစ္ဆသမုပ္ပါတရားတွေသိဖို့ငါဘုရားဟာလေးသင်ခြင်းနဲ့ကဘာတသိင်ကာလပတ်လုံးပါရမီတော်တွေကိုခင်းစွာဖြည့်ကျင့်ခဲ့ရတယ် ဒီလိုခဲဆိုတာဖြစ်ကျင်ပြီးမှဒီပြိဿသမုပ္ပါတရားတွေကိုသိခဲ့ရတော့ဒီလိုနဲ့နဲ့ခက်ခဲတဲ့တရားတွေကိုလွယ်ကူတဲ့လို့မပြောသင့်ပါဘူးဆိုတဲ့ရည်ရွယ်ချက်နဲ့မာဟေဝအာနန္ဒအဝါစာအာနန္ဒဒီလိုမပြောပါနဲ့လို့မိန့်တော်မူပါတယ်ပြီးတော့ဘုံတွေဒီနိဒာနာတုတ်မှာပဲဆက်ပြီးဟောပါတယ် ဒီပရိစ္ဆသမုပ္ပါတရားတွေကတကယ်ခက်ခဲပြီးနဲ့နဲတယ်ဆိုတဲ့အကြောင်းဘုရင်ပါဠိလေးဖတ်ပြမယ်နော်ဂံဗီရောစာယအာနန္ဒပရိစ္ဆသမုပ္ပါရောဂံဗီရဝဘာသောဝဝဘာသောစာအနန္ဒာဒီအကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့ပရိစ္ဆသမုပ္ပါတရားတွေနဲ့လဲနဲ့နေတယ်ခက်လဲခက်ခဲတယ် ဣတတအာနန္ဒဓမ္မတအနုဘောရောပရိဝေရာဒီပရိစ္ဆသမုပ္ပါတရားတွေကိုအဲ့ဒီလိုခက်ခဲနေနေတဲ့အတွက်ဉာဏ်နဲ့ထိုးထွင်းလို့မသိနိုင်တဲ့အတွက်ဧဝံမယံပစာတန္တာကုလကဇာတာကုလဂန္တိဇာတာဘုံဇပပပပဇာဗုဒ္ဓအပယံဒုက္ခရင်ဝိနိပါရံတန္တာရာနာတိဝတ္တတိ အဲ့ဒီလိုခက်ခဲနိုင်နေတဲ့ပရိသတ်သမုပ္ပါဒရာတို့ကိုယ်ပိုင်ညာနဲ့ထိုးထွင်းလို့မသိတဲ့အတွက်တတ္တဝါတွေကချင်းတွင်တွေရှုပ်ထွေးသလိုစာပေါင်းတိုက်လိုပြူဆမ်းမြက်ပိမ့်မြက်များလို့ဖြစ်ပြီးတော့ရှည်စွာရောရှည်ပြီးတော့ကြောက်ရှာကောင်းတဲ့အပယ်ဆင်းရဲဆိုတဲ့တန်တရားကြီးကိုမလွတ်မြောက်နိုင်ပဲရှိနေတယ်ဒီလိုဖះမိတ်ပါ ဆိုလိုတာကတော့ဒီအဝိဇ္ဇာသင်္ခါရဆိုင်တဲ့အကြောင်းတရားတွေကြောင့်ဝိညာဉ်ဉာဏ်ရုပ်ဆိုင်တဲ့အကျိုးတရားတွေအဆက်မပြတ်ဖြစ်နေတဲ့ဘောအလွန်ခက်ခဲနေနေတယ်ဒီလိုနေနေတဲ့အတွက်အကြောင်းကျိုးဆက်ဆက်ပြီးဖြစ်နေတဲ့သဘောတရားမျှတာလို့ဉာဏ်နဲ့ပြီးဖို့ခရင်တယ်လို့ဆိုလိုတာပါဗျာအဲ့လိုသိဖို့ခိုင်းတဲ့အတွက်လူတွေတ attva တွေကဘာထင်လဲအမြဲဖြစ်တည်နေတဲ့ ပုဂ္ဂိုလ်တ attva ဒီလိုပဲထင်တယ်ငါတို့ဘာယောက်ျားမိန်းမဒီလိုပဲထင်နေကြတော့ဗောဗျာတကယ်တမ်းကျတော့ယုံနာအကြောင်းကျိုးပဲဖြစ်နေဆိုမသိနိုင်ပါဘူးအသက်ရှင်နေတဲ့ပုဂ္ဂိုလ်ဟာအသက်ရှင်နေတဲ့တ attva တိတန်နေတည်နေတဲ့အကောင်လိုက်အထဲလိုက်အမြဲတမ်းတည်ရှိနေတယ်တဖြည်းဖြည်းကြီးလာတယ်ဒီလိုထင်ကြတော့တချို့ဆိုရှိဘဝက အကောင်လိုက်တည်ရှိနေခဲ့တာဒီလိုထင်မြင်ခဲ့တာယူဆခဲ့ကြတော့အဲ့ဒီလိုထင်လွဲအတိလွဲနေကြတာပရိစ္ဆသမုပ္ပါဒ်ကအလွန်ခက်ခဲနေတယ်လို့ဖြစ်တယ်ဒါကြောင့်ဘုရားကဂံမီရောစာပရိစ္ဆသမုပ္ပါဒ်ကတော့နဲ့လဲနဲ့နေတယ်လို့ဟောပြောထားမိန်တော်မူထားဘုန်းကြီးတို့အမှန်တရားတွေကိုမသိလို့ မန္တရားမသိရောမကအမှားသိတဲ့အဝိဇ္ဇာရှိနေတဲ့အတွက်ကံနေပြုလုပ်ကြတယ်ပေါ့လေကြံစီတယ်ပြုလုပ်တယ်ပြောဆိုတယ်ကုသကံညာအကုသကံကံသင်္ခါရတွေပြုကြတယ်ဒီကံသင်္ခါရတွေကြောင့်ကံလျော်စွာဘုန်းကြီးတို့ဘဝတင်မှာလူဘဝနောက်ကဘယ်လေးဘဝအစာရည်တို့ဖြစ်ကြတော့ဒီလိုဖြစ်တယ်ဆိုတာကပါရမီဉာဏ်တကယ်ရှိမှနားလည်သဘောပေါက်တယ် တာမန်ပုဂ္ဂိုလ်တွေကြတော့သိဖို့ခက်ခဲပါတယ်ဒါကြောင့်မို့ခက်ခဲတယ်နည်းနည်းတယ်လို့ဘုရားမိတ်တာဥပမာပြင်ပြောကြတာတော့ဘယ်လိုပြောလဲဆိုပင်လယ်ပြင်ကိုပင်လယ်ကူသင်္ဘောကြီးနဲ့သမုဒ္ဒရာပြင်ကိုပင်လယ်ကူသင်္ဘောကြီးနဲ့ဖြတ်ကူးသွားတယ်ကမ်းမမြင်လမ်းမမြင်ရောက်တဲ့နေရာမှာရောက်တော့အဲ့မှာရေတွေကြီးလိုက်လို့ရင်တကယ်လဲ net တကယ်လဲ net တယ်လို့ထင်ရှားတာပေါ့ ဒီပြိဿသမုပ္ပါတရားတော်တွေဟာလည်းအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေဟာဉာဏ်နဲ့သဘောပေါက်ဖို့နားလည်ဖို့အင်မတန်ခက်ပါတယ်ဒီလိုဉာဏ်နဲ့မသိနိုင်တဲ့အတွက်တ attva တွေဟာအပယ်ဆင်းရဲဘေးကအပယ်တန်တရားဘေးကမလွတ်နိုင်ဘူးဒီတဲ့ထက်ကထက်ကထက်ကဖြစ်နေရတယ်တခါတရံမှာစိတ်ကောင်းရှိလို့စိတ်ကောင်းဝင်လို့ပြုလိုက်တဲ့ကုသိုလ်ကံလေးကြောင့်ဘာဖြစ်လဲလူဝနောက်ဘဝရောက်လာတယ် ဟောကုသိုလ်အချိန်ကုန်သွားအချိန်ကိုကုန်သွားတဲ့ခါကျဗာပြစ်သွားပြန်လေဒီအပေပုံပဲပြန်ရောက်သွားပြန်အပေပုံသားတွေလူကပြန်တခါရောက်ဖို့မလွယ်ပြန်ပေပုံသားတွေပေပုံသားကလူကနောက်မရောက်ရောက်ဖို့မလွယ်ကူဘူးဆိုဘာကြောင့်မလဲဆိုရင်လူကနောက်ဘွားဆိုကုသိုလ်ကံရှိမှကုသိုလ်ကံရှိမှကုသိုလ်နမိတ်ကထင်တော့ကုသိုလ်နမိတ်ထင်မှလူကနောက်ဘွားဆိုရောက်တာ အပယ်လေးပုံသားတွေကြောင့်ဘုန်းကြီးတို့လိုက်ကြည့်လိုက်ပေါ့နော်ကုသိုလ်ဖြစ်ဖို့အခွင့်အလအတော်နေတာဘုန်းကြီးတို့ဝေးမကြည့်တော့ပေါ့အနိပါဝင်ကိုအနိပါဝင်လူနိပါဝင်မှာဖြစ်နေတိရစ္ဆာန်တွေလိုက်ကြည့်လိုက်ဟိုဇက်တူချင်းနဲ့စားတာပဲအာကြည့်တဲ့ကောင်အာနေတဲ့ကောင်ကြိုက်ပြစားတောင်းလိုက်တာငါခါချင်းမွေမွေချင်းချင်းစိုက်တော့အများကြီးပဲဇက်တူကစားကြတာပြီးတော့ချင်းချင်းနှိမ့်ဆက်နိုင်ခြင်းနဲ့ သူတို့မှာကမေတ္တာတရားကရုဏာတရားပုရိတာတရားစရည်တဲ့ကုသိုလ်ဖြစ်ခွင့်တရားတွေမရှိသလောက်ပဲအဲတော့ဒီလိုကုသိုလ်မဖြစ်ဘဲနဲ့အကုသိုလ်တရားတွေနဲ့အများနဲ့နေနေရတယ်အဲတော့ကြောင့်မို့တေဂဏိကလာပါကြမယ်ဘယ်လိုဖြစ်ကြထိတ်ထိတ်လန့်လန့်နဲ့သိကြတော့ပေါ့အဲလိုဖြစ်တာဒါကြောင့်ပိဿံဘဝမှာじゃဒေါသနဲ့သိကြတာများတယ်ဒေါသနဲ့သိကြတဲ့အခါကျတော့ဒီကနေ့ ဒီမကောင်းတဲ့ပုံကဒီထက်ခါထက်ခါထက်ခါထက်ခါဖြစ်နေတာအဲလိုမကောင်းတဲ့ပုံကဘယ်ပုံကထက်ခါထက်ခါဖြစ်နေတော့ခုနဘုရားဗာမိတ်တာလေရှင်းမရတဲ့ချင်းဝင်တွေးကြီးတွေပေါ့နော်စာပေါင်းတိုက်ကြည့်လို့ဖြစ်နေတယ်ဒါကဥပမာပေးတာဒီပါဠိတော်မှာဘုရားကပြုဆံမြတ်ပြိမ့်မြတ်လို့ပေါ့ရှုပ်ထွေးနေတယ်ဆိုတာမျိုးပြောတာ အဲ့ဒါတော့ထေရရှင်းပြတာရှိတော့ဘုန်းကြီးတို့ချင်းငင်တွေးဆိုတာလူတိုင်းလည်းတွေ့ဘူးမြင်ဘူးနေတာပေါ့စာပေါင်းလိုက်ဆိုတာလည်းဒါလူကလူတိုင်းတွေ့ဘူးနေတာအဲ့မှာနောက်ဥပမာတစ်ခုပေးထားတာဖြူဆံမြက်ပြိမ့်မြက်လို့ဆိုတော့ဥမာပေးတာအဲ့ဒါတော့ဘုန်းကြီးတို့ထေရဖွင့်ကြည့်ပြီးဘုန်းကြီးပြောပါထေရဖွင့်ကဘာပြောလဲဆိုဖြူဆံမြက်ပြိမ့်မြက်တွေနဲ့จิตထားတဲ့ကြိုးပေါ့ ဆွေးမြေ့ပြီးဆွေးမြေ့ပြီးပြတ်သွားပြီဆိုမြတ်ပင်အတုစားတွေကဒါဖြာလားဒါရင်လားဆိုသိဖို့ဆက်ဆက်ဖို့မလွယ်ကူသလိုဘုရားလောင်းပြစ္ဆေကဗုဒ္ဓတွေကလွယ်လို့ပြစ္ဆေကဗုဒ္ဓအလောင်းတွေကလွယ်လို့ခြားပုဂ္ဂိုလ်တွေကမိမိမိရဲ့ဉာဏ်စွမ်းတက်တက်ဖြင့်ပြိဿသမုပ္ပါဒရားတို့တိတိကြကြမသိနိုင်ပါဘူးအဲ့လိုမသိနိုင်တဲ့အတွက်အယူဆတွေးမှများဖြင့်ရှုပ်ထွေးပြီးတော့ အပေတန်တရားမလွတ်မြောက်နိုင်တော့ပါလို့ထကရာဖွင့်ပြပါလို့ဗျာပရိစ္ဆဒီပရိစ္ဆသမုပ္ပါတရားတွေကိုတတ္တဝါတွေကဝိပဿနာဉာဏ်နဲ့မသိတဲ့အတွက်နော်အပေတန်တရားမလွတ်မြောက်နိုင်ဘူးဆိုတာဘာကြောင့်အပေတန်တရားမလွတ်မြောက်နိုင်တယ်လဲဆိုရင်တဲ့ချင်းငင်တွေစာပေါင်းတိုင်းပြုဆမ်းမြဲပြည့်မြဲလို့ကိလေသာမျိုးမျိုးတွေနဲ့ ဒီတ attva တွေရှုပ်ထွေးနေလို့ပယ်လေးုံပေါ်မှာဒီဘဝနဲ့ဟိုဘဝဖြစ်လိုက်ဟိုဘဝနဲ့ဒီဘဝဖြစ်လိုက်ဘဝတွေတစ်ခုပြီးတစ်ခုတစ်ခုမဆုံးနိုင်အောင်ရှုပ်ထွေးစွာဖြစ်နေကြတယ်ဒါကြောင့်အပေတန်တရားမလွတ်နိုင်ကြဘူးလို့ဒီလိုပြောရတော့ဗျာကံလျော်စွာတကခုနပြောလို့လူဝနောက်ဘဝရောက်ပြန်ရင်လည်းပဲရောက်ကြပြီမြဲဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ကနည်းတယ်အထုတ်ပြန်ရင်လည်းပဲအထုတ်အထုတ်တဲ့ဝိပဿနာတွေဒါပေမဲ့ဝိပဿနာဉာဏ် ဖြစ်ဖို့ကလည်းနည်းဗျာဝိပဿနာဉာဏ်ဖြစ်ရင်လည်းဒီပရိစ္ဆသမုပ္ပါတရားကိုဘုန်းကြီးရှင်းရှင်းလင်းလင်းသိဖို့ဆိုတာအင်တာခက်တယ်ဗျာအဲ့ဒါလေးလည်းနားလည်ထားအောင်ဒါကြောင့်ဝိပဿနာထုတ်တဲ့ခါကျကိုယ်ကရှင်းရှင်းလင်းလင်းသိအောင်နော်ဆရာသမားတွေနဲ့စနစ်တကျအားထုတ်အောင်ဘုန်းကြီးဖြစ်လူဖြစ်ဖို့ပေါ့နော်ဘုန်းကြီးတို့လည်းသူများဟောနေပြီကိုကိုယ်ကဒီဝိပဿနာဉာဏ်နေသိအောင်အာမထုတ်ရင်တော့ဖြစ်အောင်အာမထုတ်ရင်တော့ဒီပရိစ္ဆသမုပ္ပါခက်ခဲနေနေတဲ့ပရိစ္ဆသမုပ္ပါတရားတွေသိဖို့မလွယ်ဘူးဒါလေးမှတ်ထားတယ် အဲ့လိုခက်ခဲနက်နဲတဲ့တွေ့ယုံနာနေမပြတ်ဖြစ်နေတဲ့ဒီတန်တရားကြီးလွတ်မြောက်ဖို့မလွယ်ဘူးချုံပြန်တ attva တွေဟာဒီအကြောင်းကျိုးဖြစ်စဉ်ပရိစ္ဆေသမပါတရားတွေကိုဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့မမြင်နိုင်သေးရဘဝတွေဟာဒီလိုပဲဖြစ်လိုက်သေလိုက်ဖြစ်လိုက်သေလိုက်နဲ့30ဘုံတွေမှာလင်းနေရမှာဘုံဘဝတွေဟာမလွတ်နိုင်ဘူးလို့ဒီလိုပဲမှတ်ထားပါဗျာ နော်ပရိစ္ဆသမုပ္ပါဒရားဒါကြောင့်သိဖို့အရေးကြီးတယ်ဘုရားတတ္တဝါတွေဟာတဲ့ပရိစ္ဆသမုပ္ပါဒရားတော့မသိတဲ့အတွက်နားမလည်တဲ့အတွက်တန်တရားလဲနေကြမိတာတယ်ဒါဟုတ်အဖြောင့်ပြောရင်ပေါ့ဗျာပရိစ္ဆသမုပ္ပါဒတရားတွေဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့သိမှတန်တရားမှလွတ်မြောက်နိုင်တယ်ဒါဟုတ်ဒီလိုအတိတ်ပဲပြန်ယူပေါ့ဒါဆိုရင်ပရိစ္ဆသမုပ္ပါဒရားဟာတတ္တဝါတွေအတွက် လူနာမြမာတွေအတွက်သိဖို့အရေးကြီးတယ်အဲသစ္စာလေးပါးလည်းသိဖို့အရေးကြီးတာပဲเนาะဒီသစ္စာလေးပါးနဲ့ပရိစ္ဆသမုပ္ပါတရားတော်ပရိစ္ဆသမုပ္ပါတရားတော်ကိုဝိပဿနာဉာဏ်နဲ့သိနာလည်နေရင်သစ္စာလေးပါးတရားလည်းသိလာသိလာနိုင်သိနာလည်နိုင်တာပဲသစ္စာလေးပါးတရားကိုဘုန်းကြီးတို့ကဝိပဿနာဉာဏ်နဲ့သိနာလည်ပြီးဆိုရင်လည်းပဲပရိစ္ဆသမုပ္ပါတရားနားလည်သဘောပေါက်နိုင်ပါတယ် ုန်းကြီးတို့ဝိပဿနာရှုတယ်ဆိုရတာလေးလည်းနားလည်ထားမယ်နော်ဒီမှာကဘုန်းကြီးတို့ကဒီသင်ယုံတက်တက်တယ်မဟုတ်ဘဲနဲ့ဝိပဿနာရှုဖို့အဓိကထားပြောနေကြတော့အဲ့တော့ဝိပဿနာရှုတယ်ဆိုတော့ဘာတွေရှုရမှာလဲပရမတော့ရုပ်တဘာဝနာမ်တဘာဝတွေပေါ့ရုပ်တဘာဝနာမ်တဘာဝတွေမြင်လာပြီဆိုရင်တဆင့်တိုးပြီးကြောင်းကျိုးတဘာဝဖြစ်တဲ့ဒီပရိစ္ဆသမုပ္ပါဒ်တရားတွေသစ္စာလေးပါးတရားတွေကို ဉာဏ်နဲ့ကိုယ်တိုင်မြင်အောင်ရှုရတော့နော်အဲရှုနည်းတွေလည်းကမ္ဘာဆရာများသင်ပေးလိုက်နံပါတ်1ဒါခဏဏပြောနေတာပေါ့ဗျာဗရမဘာမြင်အောင်ရှုမလဲရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ရှုအဲ့ဒီရုပ်တဘာဝနာမ်တဘာဝကြောင်းကျိုးတဘာဝကြောင်းကျိုးတဘာဝဆိုတော့ခုနပရိစ္ဆသဘုပ္ပဆိုလဲကြောင်းကျိုးတဘာဝတရားတွေပဲသစ္စာလေးပါးတရားဆိုလဲကြောင်းကျိုးတဘာဝတရားတွေပဲပဋ္ဌာန်းဆိုလဲကြောင်းကျိုးတဘာဝတွေပဲအဲ့ဒါတွေကိုဉာဏ်နဲ့ကိုယ်တိုင်သိအောင်ရှုရတော့ တချို့ကဟိုတကယ်ကိုယ်တိုင်အာမထုတ်ပဲနော်ဒီသင်္နာတွေသင်္နာနာတိတို့စာတိတို့လေးလာတိတို့ဒါလေးနဲ့ခြေနဲ့နေဒါတကယ်တော့ညံနဲ့တိတာမဟုတ်ဘူးနော်အဲ့ဒါလည်းမှတ်ထားဖို့သင်္နာတော့ဒီမှာဘုန်းကြီးလည်းသင်နေကြဟောနေကြဒါတော့ဒီစာတိနဲ့ပြောနိုင်တာလေတကယ်သိပြီးပြောနိုင်တာလေရှေ့စာတိနဲ့ပြောနိုင်တာရှိကိုကိုကိုသိတော့ဟောဒါစာတိနဲ့ပြောနေတာ စာသီးနဲ့တကယ်ကိုကိုတွေ့လက်တွေ့နဲ့သိရင်ပြောနေတာဒါမျိုးပေါ့တကယ်လို့သူကစာသီးနာသီးလောက်တင်သိပြီတကယ်ညာနဲ့မသိဘူးဆိုရင်သူကပုဂ္ဂိုလ်တ attva ငါတို့ကယောက်ျားမင်းမမပြောက်ဘူးဗျတကယ်ကိုဝိပဿနာဉာဏ်နဲ့ရှင်းရှင်းလင်းလင်းမြင်သိသွားမှဟောပုဂ္ဂိုလ်တ attva ငါတို့ကယောက်ျားမင်းမဆိုပြောက်တာဒါကြောင့်မို့ပရိစ္ဆသမုပ္ပါတရားတော်တွေကနည်းနည်းတယ်အတိခတ်တယ် နော်တခါတလေကိုဘုန်းကြီးတို့ဒီဝိပဿနာရှုသည့်တိုင်းတော့ဗောနော်အာဒီဝိဇ္ဇာအကြောင်းတရားသင်္ခါရတရားအကျိုးတရားဒီလိုပိုင်ပိုင်နိုင်နိုင်သိဖို့လည်းခက်ပြန်တာပဲနော်ဒါကြောင့်ဝိပဿနာဉာဏ်ကြီးရင့်တဲ့ရေအောင်မဲ့ဉာဏ်ရအောင်ဆက်အထူရတယ်အဲ့လိုဝိပဿနာဉာဏ်ကြီးရင့်တန်လာမှမဲ့ဉာဏ်ဖုန်ဉာဏ်ကြီးရသွားမှဒီပြိဿသုဘောပတရားတော့တကယ်ဉာဏ်နဲ့သိမြင်သဘောပေါက်နိုင်တာနော်ဘုန်းကြီးတို့နောက်တုတ်လေးတတုတ်ပေါ့မနေ့ကကနေဒါတွေမှာဤတယောက်က လျှောက်ထားတဲ့နန္ဒကောနန္ဒကောဝါဒတုတ်တို့ပါလို့အဲ့ဒီဟာတွေပြောတာတကယ်ညာနဲ့မြောင်ရှုမှတ်ဖို့ဒီတရားနဲ့ပရိသတ်သဘောပတ်တဲ့တရားနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဗုဒ္ဓဖျားဖြစ်ခံနေရှေ့ဖို့ကဖျားလောင်းတော်ဘုရားကဒီပရိသတ်သဘောတရားတွေဆင်ញင်တော်မူခဲ့ပါတယ်ဆင်ញင်ပုံကိုလည်းဘုန်းကြီးပြောခဲ့တယ်နော်အဲ့ဒီမှာ ဖြစ်ပုံလေးတွေဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်နာယုတ်ကြောင့်ဝိညာဉ်ဖြစ်တယ်သူအပြည့်အမြန်နာဖြစ်ပြီးမှရှေ့ဆက်ပြီးတော့ပရိစ္ဆေသုပ္ပဆင်ញင်နှလုံးသွင်းသွားတာဘုရားဖြစ်ပြီးတဲ့နောက်ဘုန်းကြီးတို့ဘုရားကျင့်တာကဗောဓိညောင်မင်းအောက်ဗောဓိညောင်ရဲ့အရှိဘက်မြတ်တွေခင်းပြီးကျင့်တော့အဲ့ပေါ်ထိုင်ကျင့်တော့အဲဗောဓိညောင်မင်းအောက်မှာထိုင်ပြီးကျင့်တယ်နောက်တော့အရိညာမှာပဲကဆုံလာပြီးညမှာ မနက်လင်းကဏီမှာအရတဖလားသမဘအတောခယညံအရတမညံဖုံညံရနောက်ပိစုကနာညံလေးရတယ်နောက်တမိတညံလေးရတယ်အဲ့လိုရပြီးအဲ့ဒီညောင်မရောက်မှာပဲ9ရက်ပတ်လောက်သတင်းသုံးနေပါတယ်ဘယ်လိုနေလဲဆိုတော့9ရက်ပတ်လောက်သတင်းသုံးနေတော့ဝိမု ക്തി ဒုက္ခကိုခံစားတော်မူနေခဲ့တယ်ဒီလိုစာပြောတယ်ဝိမု ക്തി ဒုက္ခဆိုဝိမု ക്തി ရဲ့ဒုက္ခဝိမု ക്ത ဝိမု ക്തി ဆိုကိလေသာကိုလွတ်မြောက်တဲ့အရတ္တဖို့ပြောတာ ဒုက္ခဆိုချမ်းသာကိုပြောတာခုနကဗောဓိညောင်မြောင်မှာဖျားဖြစ်ပြီးတော့ခုနှစ်ရက်ပတ်လုံးနိဗ္ဗာန်ကိုအာရုံပြုပြီးကိလေသာကိုကိလေသာမှလွတ်မြောက်တဲ့ရတ္တကိုချမ်းသာကိုခံစားနေတဲ့သဘောကိုပြောတာပေါ့ဗျာဒါဝိမု ക്തി ဒုက္ခကိုခံစားနေတယ်အဲခုနှစ်ရက်ပြီသွားပြီခုနှစ်မြောက်ညညာဝိယံချိန်မှာအိမ်မှာဗုဒ္ဓပရိသတ်သမုပ္ပါတရားတွေကိုအနုလုံအပြည့်ဆင်ခြင်ပါတယ် ဆင်ញင်မောကတော့ဘုန်းကြီးတို့ဒါပါဠိရပြီးသားတွေပဲဝိဇာပိစ္ဆသင်္ခါရသင်္ခါရပိစ္ဆဝိညာဏဝိညာဏပိစ္ဆနာမရူပနာမရူပပိစ္ဆသလာယရဏသလာယနာပိစ္ဆဖတ်သောဖတ်တာပိစ္ဆဝေဒနာ ဝေနာပိစ္ဆတဏတဏပိစ္ဆဥပါရဏဥပါရဏပိစ္ဆဘောဘောပိစ္ဆဇာတိဇာတိပိစ္ဆရာမဏေတောကပရိဒေဝဒုက္ခဒေါမနတုပါယတတမောန္တိဧဝမိတ္တကေဝလတ္တ ဒုက္ခခန္ဓာတသမုရိယဟောတိဒီလိုဆင်ញင်တော်မူတယ်ပေါ့ဗျာဗမာလိုပြောရရင်သစ္စာလေးပါမှန်တရားတွေကိုမသိမှုသစ္စာလေးပါတရားအမှန်တရားကိုမသိအောင်ကအမှားသိမှုအဝိဇ္ဇာကြောင့်မို့ကြံစီမှုတွေပြုလုပ်မှုတွေပြောဆိုမှုကုသိုလ်အကုသိုလ်သင်္ခါရတွေဖြစ်လာတယ်ဒီကြံစီပြုလုပ်ပြောဆိုတဲ့ကုသိုလ်ပုဂ္ဂိုလ်တ attva ပြုပြောဆိုတဲ့ပုဂ္ဂိုလ်တ attva တို့မရှိဘူးအကြောင်းနဲ့ကြိုးပဲရှိတာပဲအဲကြံစီပြုလို့အာထုတ်မှုသင်္ခါရအကြောင်းနောက်တာဘာဖြစ်လဲပရိတံဝိညာဉ်စိတ်ဒီကုသိုလ်ကံရာဒီကုသိုလ်ကြိုးအကုသိုလ်ကံရာအကုသိုလ်ကြိုးဒါပရိတံနေဝိညာဉ်ဖြစ်ပေါ်လာတယ်အဲဒီကနေဆင်းဆင်ပေါ့ဗျာနောက်ဆုံးဟိုဇာတိကြောင့်အိုမှုသိမှုဖြစ်တယ်ဆိုရင်ဘုဆိုရင်စားတယ်အကျိုးတရားတွေဖြစ်ပေါ်လာကြတယ်အရာအလုံးဟာ အကြောင်းကျိုးဆင်းရဲအဆုတက်တက်များတာဖြစ်တဲ့ချမ်းသာတော့မရှိဘူးပုဂ္ဂိုလ်တ attva ဆိုတော့မရှိဘူးတလောကလုံးဆင်းရဲအဆုတက်တက်အကြောင်းကျိုးဆင်းရဲအဆုအတက်တက်တာအကြောင်းကျိုးဆက်ဆက်ဖြစ်နေတယ်လို့ဒီလိုဆင်ញင်တော်မူတော့ဗောဗျာဒါဆိုရင်ဘုန်းကြီးတို့ပဲထီအောင်ပြီးသွားလို့ဝိဇာပိဇာသင်္ခါရသင်္ခါရပိဇာဝိညာဏဝိညာဏပိဇာနာမရူပနာမရူပပြန်တလာရနော် ရည်ချီအောင်ပြီးတော့ပြီးတော့ပါလေတာလာယရဏပစ္စယဖတ်တော်အဲ့ဒီသွားကြောင်းတာလာယနာဆိုတာကဆအာယရဏပေါ့ဗျာအာယနာ6ပါးကြောင့်ဖတ်တာဖြစ်တယ်ဒါကိုဘုရားဟောတာပါအာနာ6ပါးကြောင့်ကိုအာယုံကိုတွေးထမှုဖတ်တာဖြစ်တယ်ဒီလိုတိတ်ပဲပြန်ပါပြီးတဲ့အခါကျတော့ဘုန်းကြီးတို့ ဘာဆက်ရောနားလျာမလဲဒီထဲမှာအာယနာ6ပါးဆိုတာခဏခဏကြားဦးပါတယ်အာယနာ6ပါးဆိုတော့ကတွင်းအာယနာ6ပါးကိုယ်ခန္ဓာကိုယ်မှာရှိနေတဲ့တရားတွေကိုအတွင်းအာယနာ6ပါးခေါ်တော့ဗျာခန္ဓာကိုယ်မှာရှိနေတဲ့အရာဝတ္ထုတွေကဘာလဲဆိုကိုယ့်အကိုကြည့်လိုက်ပေါ့မျက်စိမျက်စိရဲ့နားရဲ့နှာခေါင်းရဲ့ရှားရဲ့ကိုယ်ရဲ့ပြီးတော့မနောဘဝင်ကြည်တာစိတ်ပေါ့ဘဝင်စိတ် ဒါအတွင်းအာဏ6ပါးခေါ်တယ်ပြီးတော့အပြင်အာဏ6ပါးလည်းရှိတယ်အပြင်အာဏ6ပါးဆိုတော့အစင်းတို့အတန်တို့အနံ့တို့အရသာတို့စားစရာပေါ့ဗျာအတွေ့အထိတို့ကြံတွေးစရာသဘောဆိုပြီးတော့ဒါကအပြင်အာဏ6ပါးပဲအာယုံ6ပါးပဲအတွေ့အာဏ6ပါးဓာရ6ပါးပြင်အာဏ6ပါးကအာယုံ6ပါးပဲ ဖတ်တာဆိုတာကဒီခုနကအပြင်ဓာရနဲ့အာယုပေါင်းစုံလာတဲ့အခါအသိစိတ်လေးဖြစ်တယ်ပေါ့ဝိညာဉ်နဲ့ဖြစ်တဲ့အသိစိတ်တွေအဲ့ဒီသုံးမျိုးပေါင်းစုံရင်ကြောင့်ဖြစ်ပေါ်လာတဲ့တရားပေါ့အဲ့ဒီဝမာယူပါယုံအစင်းယူပါယုံနဲ့မျက်စိပေါင်းစုံတိုက်ဆိုင်မိလာတဲ့ကမြင်သိစိတ်ဖြစ်တယ်အဲ့ဒီသုံးမျိုးဖြစ်တဲ့ချိန်မှာ အာယုံကိုတွေးထိပေးတဲ့ဟောဒီမှာအစင်းအာယုံကိုတွေးထိပေးတဲ့ဖတ်တာသဘောလေးဖြစ်လာမြင်သေးစိတ်ဖြစ်လာတဲ့အခါမှာဒီအစင်းအာယုံထင်ရှားစွာတွေးထိပေးလိုက်တယ်ကြားသေးစိတ်ဖြစ်လာတဲ့အတ္တအာယုံကိုထင်ရှားစွာတွေးထိပေးလိုက်တာအနန္တစေကြအနအာယုံစာသေးစေကစာစရာအာယုံထိသေးစေကြအတွေ့အထိအာယုံကြံတွေးစေဖြစ်တဲ့ခါကျကြံတွေးစရာတွေ့ထိပြီးတာဖတ်တာဟာဘုန်းကြီးတို့ ထေရီယရာကောင်းတဲ့ရုပ်တရားမဟုတ်ဘူးသူကထေရီယမရာကောင်းတဲ့နံတရားဖြစ်တယ်ဒါလေးသဘောပေါက်ဘူးသူကအာယုန်နဲ့တိုက်ခိုက်သွားသလိုတွေ့ထိပေးမှုကထင်ရှားတယ်ဥမာရဘုန်းကြီးတို့ဗာပြောကြလဲဆိုတော့လူတယောက်ကအချင်းချင်းသီးစားနေဘေးကနေကြည့်သူ့ကြည့်ပြောင်းလာသွားတယ်ကျိန်းလာဟာတချို့ဆိုမျက်စိမျက်နှာတွေပြလို့သူ့ကြည့်ပြီးတော့အချင်းနေစားနေနော်ဒါကဘာလဲဆိုတော့ ဒီချင်းတဲ့ရကိုစားနေတာမဟုတ်သူစားနေအောင်စိတ်နဲ့တွေးထိပ်ပြီးတော့ကိုယ်မှသွားကျင်းတယ်ဒီကားလေးဟုတ်လားသူတို့ကနှိမ့်ဆက်ခံတာမြင်ရပြီအာကိုယ်မှတနာကျင်တဲ့စိတ်နဲ့လို့စိတ်ထက်မှတုံလုံးတာကိုယ်လည်းတုံလုံးတာเนาะဒီချင်းကာလမျိုးတွေဒါမျိုးတွေဖြစ်တတ်တယ်ဟိုကလေးတွေနှိမ့်ဆက်ခံတာမြင်ပြီဟာကိုယ်ကငကောလည်းတနာကျင်တဲ့စိတ်ရှိနေတဲ့ခါကျတော့အဲ့လိုဖြစ်တဲ့ကစိတ်ထဲမှာမကောင်းဘူးနေနေလို့မရဘူး ကိုယ်ကလည်းမကောင်းတော့အဲ့ဒါမျိုးဖြစ်တော့ဗျ။ဒါဖတ်တာသဘောမျိုးဖတ်တာတွေ့ထိပြီးတာ။ဘုန်းကြီးတို့တခြားဥပမာတွေပြောရရင်ဟိုတစ်ပင်ထိပ်ဖျားတို့တိုက်အမြင့်ပေါ်မှာလူတယောက်ကတက်ပြီးရက်နေတယ်မြင်လိုက်ရင်အောက်ကရေပြမောကြောက်တူကြောက်တတ်တဲ့ပုဂ္ဂိုလ်ကကြောက်တူတုံနေဒါကိုယ်နဲ့တွေ့တာမဟုတ်နော်စိတ်နဲ့တွေ့ထိပေးတဲ့သဘောတွေပဲကြောက်စရာအာယုန်တွေကြောက်စရာတွေမြင်မယ်ဟောတစေတည်းတွေကြောက်စရာတွေမြင်တဲ့အခါ ိုတောင်းတင်းသွားတာကျက်သိဝိညာဉ်ထသွားတယ်တကယ်တော့ညာဟိုကလာထိတွေ့သွားတာပေါ့ညတွေ့ထိတယ်လို့မျိုးဖြစ်သွားတာဒါတွေကအာယုံကိုတွေ့ထိပေးတတ်တဲ့ဖတ်တသဘောဖြစ်တယ်လို့ဒီလိုမှတ်ထားပါဗျာဒီဖတ်တသဘောကလေတစ်ခါတလေပြင်းထန်တယ်ဗျအာပြင်းထန်လာလို့ရှိရင်တော်တော်ခန်းခက်တာဟွန်းပြင်းထန်လို့တချို့ဆိုအသက်ပါတည်သွားတာမျိုးတွေ အများကြီးတွေ့ရပြင်းထန်တဲ့အတွက်ဟိုမှာဖတ်ဖတ်တာတွေ့ထိပြလိုက်တဲ့အခါကျတော့ဘာပြပြင်းထန်တဲ့ဝိညာဉ်တွေခံစားရဝိညာဉ်တွေခံစားရင်တော့ကရာဂရှာဂတွေဖြစ်မယ်ဒေါသတွေဖြစ်မယ်အဲ့လိုဖြစ်ပြီးသေသွားတတ်တယ်ဘုန်းကြီးတို့ဒီမှာတွေ့ရတာပေါ့ဘာလဲဆိုတော့အင်္ဂုတ္တထကရာဧကနိပါမှာဒါဖော်ပြထားတယ်ဘုဒ္ဓကြောင့်လေ၃လေးခုလောက်ရှိတယ်မှာဖော်ပြတာ ဘုန်းကြီးတို့သာနာတော်400ကျော်လောက်ပါပေါ့ဗျာဒီဟိုကျွန်းမှာတတဒိတာမင်းမင်းတက်ခဲ့တော့ပေါ့ဒီမင်းကဘုန်းကြီးတို့သာနာသမိုင်းမှာထင်ရှားတဲ့ဒေါတာကမ္ပဏီမင်းရဲ့ညီတော်ပါပဲတရဒိတာမင်းဟာဒီနေ့ကျတော့နန်းတွင်သူများနဲ့အတူကျောင်းတဘုန်းကြီးကျောင်းတကျောင်းကိုရောက်လာတာအဲ့မှာဘယ်လိုဖြစ်လဲဆိုတော့အဲ့ဒီအချိန်မှာရဟန်းငယ်တစ်ပါးကအဲ့ဒီဘုန်းကြီးကျောင်း ခြေပြတ်တကားမဟုတ်ဟိုအပေါ်ကဗရင်ပေါက်ပေါ့ဗျာအဲ့ဒီကနေရက်ပြီးတော့ဒီနန်းနေနေတာဘရင်လာတာကြီးတယ်ကြီးတော့ဘာသွားပြီလဲသူကကိုယ်အိန္ဒိယနဲ့နေရမှာပေါ့ဗျာရဟန်းဆိုတော့မျက်စိနားလေးကကိုယ်စိတ်လေး6ပါးထိန်ရမှာသူကမထိန်ဘူးဗရင်တော့ဘာဖြစ်လဲဆိုနန်းနေသူမျိုးသမီးငယ်လေးတယောက်မြင်တွေ့တော့မြင်တွေ့တော့သဘောကျတော့စိုက်ကြည့်ဟိုမျိုးသမီးလေးကသူ့မြင်ပြီးဒီရဟန်းငယ်လေးသဘောကျပြန်ပေါ့ကြီးချီနိုင်မှာစာပေမှာမှတ်တမ်းနေရ နှစ်ယောက်လုံးရာဂမီးလောင်ပြီးသေဆုံးသွားကြနော်အဲ့ဒါပါလဲဆိုတော့တကယ်တွေးထီတာမဟုတ်ဘူးနော်မျက်စိချင်းပဲအစင်အာယုံနဲ့မျက်စိတွေးပေါင်းစုံတာတွေကမြင်သိစိတ်ဖြစ်တယ်မြင်သိစိတ်ကနေပြီးတော့ဒီအစင်အာယုံကိုတွေးထီပြလိုက်တယ်ဖတ်တာပေါ့နော်စင်အောင်တွေဖတ်တာဒီအစင်အာယုံကကိုနှစ်သက်သဘောကြတဲ့အာယုံတွေးထီပြင်ဒါဒုက္ခဝင်တာပေါ့ဒုက္ခဝင်တာကြောင့်နောက်တဏှာလာတော့အဲ့လိုဒီတဏှာတွေ တဏမီးလောင်ယာကမီးလောင်ပြီးတော့သေခြင်းသေဆုံးကြတယ်အဲ့ဒါတခုတွေ့ရတယ်ကိုကတော့ဘုန်းကြီးတို့ဒီရဟန်းတော်တွေကမတန်းတင်တာရဟန်းတော်တွေပတ်သက်တဲ့တရားတွေများပါတယ်ဒီအဲ့ဒီထက်ကရတင်လာတာနောက်တစ်ခုကတွေ့ရသေးတယ်အဲ့ဒီမှာအဲ့ဒီမှာတော့သာနာတကယ်600ကျော်လောက်မှဖြစ်တဲ့ဖြစ်ဖြစ်တခုပဲအဲ့ဒီဒီကိုကျွန်းပဲမဟာဓာတိကနာဂမင်းသူကဘာလုပ်လဲဆိုတော့ ဒီမင်းကနေပြီးတော့စေတီယတောင်ဒီတရပင်တို့ပြင်တင်းတယ်ตาရလှပါတဲ့ဂုံထိတ်လေးမှာပေါ့တောင်ထိတ်လေးဂုံထိတ်လေးမှာဇီရီတဲတယ်ဗျဇီရီတဲပြီးဇီရီတော့ဘွေဖျားဘွဲခေါ်တော့ဘွေတို့နိုင်ငံလို့ပြောရင်ဇီရီတော်ဘွဲဇီရီတော်ပူဇော်ဘွဲဖျားဘွဲနှစ်စင်ကျင်းကျင်းပပြုလုပ်တယ်ဒီမင်းကတခါတခါအဲ့ဒီ စေဒီကိုနန်းရင်းသူနန်းရင်းသားတွေပေါ့လေသူရမောင်မမိတ်တန်နေအတူသွားအလှပေးလေးရှိတယ်အဲ့ဒီလိုလူများစုစုဝေးမိတဲ့နေရာမျိုးပေါ့နော်ဘုန်းကြီးတွေလူတွေအကုန်လုံးများသောအားဖြင့်လူများစုအဲ့ဒီချိန်မှာတတိလက်လို့နေတတ်တာများတယ်နော်လူစုလူဝေးနဲ့ဖြစ်လာပြီးဒါအဲ့ဒီချိန်ကာလမျိုးတတိထားနိုင်ကောင်းတယ်အဲ့ဒီချိန်မျိုးမှာတတိမထားနိုင်တော့ဟို အမြဲတမ်းလွတ်နေတော့ဘုဒ္ဓခါရောက်တော့အဲ့ဒီချိန်မှာပေါ့လေမင်းကသူ့ရဲ့မောင်မမိတ်တမိဖုရားတွေနဲ့အတူပေါ့ဗျာခုနဇီရီတော်ကိုလာပြီးတော့ဖူးမြော်ကြတော့အတူတန်းနေပေးပေါ့အဲသူ့ရဲ့မိဖုရားဓမိလာတေဝီဆိုအရွယ်လက်ကောင်းရုပ်ရည်ရှင်ကလည်းအမြဲတမ်းနှောက်ပါတယ်လို့ဆိုတယ်အဲ့ဒီမှာအသက်ကြီးမှယဟန်ပြူလာတဲ့စိတ်ဓာယဟန်ကြီးပေါ့လေ သူကဒီမြို့သမီးလည်းမြင်ရော့ဒီမိဖုရားလည်းမြင်ရော့တတိလက်လို့ပေါ့ဗျာကြည်မိပြီးတော့ဆွဲလန်းတာနော်ဒီမိဖုရားကိုတတိလက်လို့ပြီးဆွဲလန်းဆွဲလန်းမှုကြည်အားကြီးတဲ့အခါကျဘာဖြစ်သွားလဲဆိုအဲ့ဒီမှာစာမဘလောက်တွေပြောသွားလဲဆိုယူသွတ်သွားတယ်ဘွာရောက်သွားနောက်တစ်ချိန်မှာဒီမိဖုရားသူ့ရဲ့ ကံအတိုင်းကိုငငယ်ရွယ်နဲ့သိတယ်ယောဂတခုနဲ့သိသွားတယ်ပေါ့ဒါကတော့များကြီးတုတ်ထန်သွားအတုပါရှုပြန်လာဒါမင်းငယ်များလည်းပါသွားတဲ့သဘောရှိပါတယ်အပြန်ကြတော့ဒီယူနေတဲ့စိတ်ကရန်ကြီးကိုအရှင်မြတ်အရှင်မြတ်ကဒီဓမိလာမိဖုရားကြီးကိုအမြဲတမ်းတောင်းတတယ်ဟိုကအပြင်သေးပြီတပည့်တော်တော်ခုမှသင်္ချင်ကပြန်လာတယ်အတုပရှုပြီးပြန်လာကြတယ်ဒါပေမဲ့သူကယူနေတော့ဘယ်လိုမှလက်မခံနိုင် အဲ့ဒါပါလေဆိုပြောချင်တာတော့ဒီဖတ်တာအတွေ့အထိကလည်းအားကောင်းလာရင်ဒုက္ခဖြစ်တယ်ဆိုတော့အများကြီးပါပဲဒီသူတို့ဒီဘုန်းကြီးတို့ဘာတွေမှာသွားတွေ့လဲဆိုတော့ဘုရားဟောဆတ်တော်တွေလည်းအများကြီးပဲအဲ့ဒါတွေကတော့ဘုန်းကြီးတို့တတိနဲ့ပဲထိန်ရမှာပဲနော်ဘုရားဟောတွေမှာဘုန်းကြီးတွေမှာဘုရားဟောဆတ်တော်နည်းနည်းရှောက်ပြန်ဘုဒ္ဓလက္ခဏာဆတ်တော်နော်ယတိဟာဒီ ဝိတုလက္ခဏာမိဖုရားကိုမထိန်သိမ်းမဆောက်ကြောင်းနိုင်လို့ကြီးမိတဲ့အတွက်ဇန်လျှော့ကြတာလေဒါမျိုးတွေပေါ့ဗျာဒါကတော့ဗာလဲဆိုတော့ဓာတ်ရိုက်တွေးထိရတာမဟုတ်ဘူးနော်မျက်စိနဲ့မြင်လိုက်တာမြင်လိုက်တဲ့ခါကျတော့တိဏ္ဍတက္ကတိဖတ်တော့တော့အာယုံကိုတွေးထိပြီးတဲ့ဖတ်တာလေးဖြစ်လာတာဖတ်တာနေပြီးတော့ဗာပြည့်လဲကောင်းတဲ့အာယုံကိုတွေးထိပြီးမှမကောင်းတဲ့အာယုံတွေဒီမဲ့ကောင်းတယ်လို့ထင်ရတဲ့အာယုံကိုတွေးထိပြီးတော့ဆွဲလန်းဆွဲလန်းပြီးတော့ဒီခါလေး ဇံရတဲ့ပုဂ္ဂိုလ်ဇံကလျှော့ကြတာအဲ့ဒီဇတ်တွေတွေ့ရတယ်။ဩမာနာတိဇတ်လည်းကြည်လိုက်ပါတော့။ဩမာနာတိမြင်ရင်းကြောင့်သိဝိမိဖုရားကြီးဘာမှမလို့တွေ့ထရတော့မြင်တာနဲ့ဖတ်တာကတွေ့ထိပေးလိုက်တဲ့ကတရားရင်မနစ်သက်ပြီးတော့ဟာပြီးတော့ခံစားခြင်းနဲ့စိတ်တွေပေါက်နစ်သက်ပြီးတော့တဏှာတွေဖြစ်ပေါ်တယ်။ဒါအယူသွားတာပဲ။အဲ့လိုဒါတွေကတော့ဗာလဲဆိုတော့ဖတ်တာကြောင့်မို့နောက်က ဝေဒနာတွေဖြစ်တဏှာတွေဖြစ်တဲ့ဖြစ်စဉ်တွေပါပဲအဲ့တော့တရားတွေမဖြစ်အောင်တော့ဘုန်းကြီးကတတိနဲ့ညာနဲ့ရှုမှတ်နေရင်တော့တက်တာတော့ဘုန်းကြီးတတိလက်လို့နေရင်တော့ဖတ်တာလည်းတွေ့ထိမှုအကောင်းနဲ့တွေ့ထိပေးလိုက်ဟိုနာပြောတယ်ဝိရုကြောင့်နေရသိတတ်တယ်ယူပြီးတော့ဒုက္ခဖြစ်တတ်တယ်ဘုန်းကြီးအဲ့တော့ဖတ်တာကြောင့်မို့ဒီရာဂတွေဖြစ်သလားဆိုတော့ဒေါသတွေလည်းဖြစ်နိုင် နော်ဖတ်တာတွေ့ထိမကောင်းတဲ့အာယုံတွေ့ထိပေးလိုက်ကဒေါသတွေဖြစ်တော့ဗျာခုဆိုဘုန်းကြီးတို့လူမျိုးတွေကိုယ်နိုင်ငံအခြေအနေတွေကြည့်ပြီးတော့စိတ်နှလုံးမသားရမျိုးပြီးတော့ဒေါသတွေဖြစ်နော်ဒေါသတွေဖြစ်ဆဲကြဆိုးကြနဲ့မခံစားတဲ့စကားကြနဲ့ဒေါသဖြစ်အဲ့လိုမျိုးတွေဖြစ်နေဖတ်တာကြောင့်ဖတ်တာကမကောင်းတဲ့အောင် တွေးထိပြီးတော့ဒီဒေါသတွေဖြစ်တော့ဗောဗျာကောင်းတာနှစ်သက်စရာအာယုံကိုတွေးထိပြီးတော့ခုနຢာကားတွေဖြစ်ပြန်တယ်မနှစ်သက်စရာအာယုံတွေ တွေ့မြင်နေရတဲ့အခါကျဒေါသတွေဖြစ်တယ်ဒီကဂုံဤစရာအနေနဲ့စိတ်ထဲမှာဖြစ်လာဩဘဝင်မြင့်မာနတွေကလည်းဖြစ်လိုက်သေးတယ်ဒီဖတ်တာတွေ့ထိပြင်းတယ်မနာလိုစရာအယုံကိုတွေ့ထိပြလိုက်ကအိတ်တာဖြစ်ပြန်ဝန်တို့စရာနှမျောစရာအောင်တွေ့တာမေစီရလည်းဖြစ်လိုက်ပြန်အကုန်လျှောက်ပြန်တာဒီဖတ်တာအတွေ့ထိပေးခြင်းကြောင့်ခွင်းတို့ဘာတွေဖြစ်တာကုသိုလ်လည်းဖြစ်တာပဲကြီးညိုစရာအယုံကိုတွေ့ထိပဲဩရန်တန်ကတွေကြွလာတယ် ကြီးညိုအောင်တွေ့ဖြစ်ကိုယ်လည်းငကိုယ်လည်းတရားတရားရှိနေတဲ့ပုဂ္ဂိုလ်ဆိုဟောတရားတရားတွေဖြစ်လာကုလိုတွေဖြစ်ပြန်တယ်အလူကံပုဂ္ဂိုလ်နဲ့ဟောလားအလူဝပစ္စည်းကိုတွေ့မြင်ရင်လည်းဟောလားအလောဘအလူကံပုဂ္ဂိုလ်တွေ့တယ်ကိုယ်မှလည်းလူပစ္စည်းရှိနေဟောလွတ်လွတ်ချွတ်ချွတ်လူပေးနိုင်တာမျိုးနော်လူတယ်ဆိုတာလောဘရဲ့ဆန်ခြင်းအလောဘပဲတိခံခွင့်လို့ဆရာအာယုန်တွေတွေ့မြင်လာရင်မေတ္တာထားရင်ဒါအထောတာဖြစ်တော့ များသောအားဖြင့်တော့မိဘတွေကသားသမီးလေးတွေပေါ်မှာခွန်းလွတ်တက်ကြတာများတယ်ဘလောက်ဆိုဆိုနော်စကားပုံမှာ ရှိတယ်ပေါ့ဗျာတောင်းဆိုပလိုဆိုတော့ပြေဟုတ်တော့သားသမီးသားဆိုသမီးဆိုပြေဟုတ်တော့ဟာအဲတော်တော်လေးကိုအံ့ဩစရာကောင်းတော့မိဘတွေရဲ့မေတ္တာပေါ့သားသမီးဆိုလေးသူပိုချစ်တယ်လို့ကိုပြန်မေတ္တာထားတာဒေါသမဖြစ်ဘူးသူတို့တွေဘုရားစာရည်ကခုနက ကြီးညိုစရာတန်ခါအာယုန် တွေတွေ့သူဘုရားဆရာကြီးရဲ့အာယုန်တွေတွေ့လာရင်လည်းပဲမြင်ရတဲ့အခါကျဘာဖြစ်လာလဲဘုရားဆရာကုံတော်အောက်မြင်မရောက်တတိတွေဖြစ်လာတတိဒါလည်းတတိတရားတွေဖြစ်လာအဲကြောင့်ဘုန်းကြီးတို့အရင်တုန်းကခန္ဓာနဲ့ပတ်သက်ပြီးတော့ပရိသမီဘကပါဠိတော်ခန္ဓာရှုခွင့်ရှုခွက်တယ်ခန္ဓာ၅ပါးရှုခွင့်ရှုခွက်တွေမှာ ဒီဓမ္မနုပဒနာပိုင်းမှာじゃအကြောင်းကိုအကျိုးကိုရှုခိုင်းတော့အဲ့မှာဘာတွေ့လဲဆိုတော့သင်္ခါရဖြစ်ခြင်းကြောင့်ပရိသမီတာမကပါလေဖတ်တာသမှုရာသင်္ခါရသမှုရောဖတ်တာဖြစ်ခြင်းကြောင့်သင်္ခါရဖြစ်တယ်နော်ဖတ်တာဖြစ်ကြောင့်သင်္ခါရဆိုတာကဘာလဲဆိုတော့ခန္ဓာ၅ပါးမှာသင်္ခါရခန္ဓာပါတော့ဝိညာဉ်တင်ညာမှာတပါးစေတသိက်တရားတွေဟာသင်္ခါရပဲ ဖတ်တာဖြစ်ရင်သင်္ခါရဖြစ်တယ်ပေါ့သင်္ခါရဖြစ်တယ်ဆိုတော့ဒီဖတ်တာဝေဒနာမဝေဒနာတင်ညာတခြားစိတ္တိဏတရားတွေဖြစ်တယ်ဆိုတော့အဲဒီမှာပိဋကမေတ္တာမကပါဠိတော်မှာဗာမိတ်သွားတယ်ဆိုတော့ဖတ်တာကြောင့်သင်္ခါဒီဝေဒနာလည်းဖြစ်တယ်ဖတ်တာကြောင့်သင်္ခါရလည်းတင်ညာလည်းဖြစ်တယ်ဖတ်တာကြောင့်သင်္ခါရလည်းဖြစ်တယ်နာခန္ဓာသုံးပါးဖြစ်တယ်လို့ဟောထားတာပေါ့ဗျာအဲတော့ဒီစိတ္တိဏ ဝေနာတင်ညာသင်္ခါရစေတသိက်နံတရားတွေပေါ့ဒီတရားတွေကဖတ်တာကတွေးထိမှုအာကောင်းအာကောင်းတဲ့လောက်ဖြစ်တယ်လို့ဒါလေးသိနာလဲထားပါဗျာလာလာနာပစ္စယဖတ်တော့ဘုန်းကြီးတို့အသေးစိတ်ကြတော့ဘာနဲ့သွားကြည့်ရမလဲသူဖြစ်ပုံဆတ်ဆက်ကတောက်တန်တိုင်းပါပဲဘုန်းကြီးတို့ဒါခဏနာပြောနေတယ်ဟာနော်အသေးစိတ် အသေးစိတ်တရားလေးပေါ့နော်ဆာစကတုတ်တံလေးအဲ့မှာကြည့်ကြအောင်မြင်သိစိတ်ဖြစ်တဲ့ခါကျတော့ဘုန်းကြီးတို့ပြန်ကြည့်လိုက်ပေါ့နော်အဲ့တော့ကိုကပထမဆုံးကြံမြင်သိထားဖို့ကကိုခန္ဓာကိုယ်မှာပြင်အတွင်းအာရဏ6မျိုးပေါ့မျက်စိနားလျာကိုဘဝင်စိတ်ဒီဟာလေးရှိနေတယ်ဒါလေးကြည့်ထားမယ်နော်အဲဒီမှာကြည့်လိုက်ခန္ဓာ6ပါးလို့လည်းခေါ်တယ်မျက်စိနားလျာကိုယ်စိတ်ဘဝင်စိတ်ပေါ့ နော်အာယုံ6ပါးကိုယ်ခန္ဓာကိုယ်မှာရှိတာကခန္ဓာလို့သုံးတယ်ကမ္မဋ္ဌာန်းဆရာမြတ်ဘေးကအာယုံ6ပါးဒီအာယုံ6ပါးတော့ကိုယ်ခန္ဓာကိုယ်လာ တွေ့ထိတဲ့တွဲသူကကြတော့ဗာလဲဆိုတော့အတိုက်တာ6ပါးလို့ခေါ်တယ်အဲ့ဒါဗာလဲအစင်းတို့အတန်တို့အနံ့တို့ရတာဆိုစားစရာပေါ့အတွေ့အထိတို့ကြံတွေးစရာအာယုံသုံးဖို့စိတ်ဖြင့်သိရတဲ့သဘောပေါ့ ဒီ द्वार 6ပါးနဲ့အာယု6ပါးတို့ပေါင်းစုံတိုက်ဆိုင်မိတဲ့အခါမှာနောက်ကဝိညာဉ်တွေဖြစ်ပေါ်လာအဲတော့ဒီဝိညာဉ်တွေဆိုတာမြင်စိတ်တွေဖြစ်ပေါ်လာတာပြောတာကိုမျက်စိနဲ့အစင်းယူပါဝင်တိုက်ဆိုင်လာမြင်သိစိတ်ဖြစ်လာတာဒါကိုပြောတော့အဲတော့မြင်သိစိတ်ဖြစ်တယ်ဆိုတာကကိုကလည်းမျက်စိအကြည့်ယောဂရှိမှပြီးတော့အရှိအစင်းယူပါရောလည်းရှိမှ ကိုမျက်စိကြည်ရိုးရှိပြီမဲ့လို့မျက်စိကြည်ရိုးကဟိုမျက်စိမျက်စိကရှိပြီမဲ့မျက်စိကကန်းနေကွယ်နေလားမမြင်ရဘူးမြင်သေးမဖြစ်ဘူးနော်ရှေးကလည်းအစင်းယူပါရုံကလည်းဆင်းဆင်းအာရုံကလည်းရှိနေမှာဆင်းအာရုံရှိမရှိလည်းမမြင်နိုင်ဘူးဒီလိုပြောချင်တာကဒီအာယရဏအနေနဲ့ပြောအောင်ဒီမှာကတလာနာပစ္စယဖတ်တော်လို့တောင်းတာလို့ဓာရတို့အာယနာလို့ဒီမှာအတူတူပါပဲနော် မျက်စိအကြည်ယုတ်ကိုဘုန်းကြီးတို့စက္ခာယနာခေါ်ဒီမှာတော့စကုထွာတာထွာတာနဲ့ပြောရင်ဟိုကတော့အာယနာပေါ့အစင်းယူပါယုံကြတော့ဒီမှာတော့ယူပါယုံသုံးတာဟိုမှာကြတော့ယူပါယနာပေါ့အာယနာကြတော့ဒီဘက်ကဓာရ6ပါးကအတွင်းအာယနာ6ပါးအာယုံ6ပါးကအပြင်အာယနာ6ပါးဒီလိုမှတ်ထားမယ်အဲတော့မျက်စိအကြည့်ယုတ်လေးကစက္ခာယနာအာယနာနဲ့ ရူပအစင်းယူပါရုံလေးရပါလေအစင်းအာယုံလေးယူပါရင်တော့မှတ်မယ်အဲ့ဒီနှစ်ပါးပေါင်းစုံရင်ကြောင့်နောက်ကအာယနာကမနာယနာခေါ်တယ်မြင်သိစိတ်ကအာယနာအနေနဲ့ပြောရင်နော်စကိုင်းနာသောဒိုင်းနာဂာနာနာဇေဝိုင်းနာကာယနာမနာယနာအဲ့လိုမှတ်တာအဲ့တော့ဒီအာယနာသုံးပါးပေါင်းခြင်းကြောင့်မို့စိတ်ထဲမှာအာယုကိုထင်ရှားတွေ့ထိပေးနေတဲ့သဘောကိုဖတ်တာ မျက်စိရဲ့စိတ်ပါယုံနှစ်ခုသူအလောတော်ပေါင်းစုံတိုက်ဆိုင်မိလာတဲ့အခါမှာမြင်သိစိတ်ဖြစ်တယ်ဒီသုံးမျိုးပေါင်းစုံပြီးကြောင်းနောက်ကပါပြလာတယ်စကုတံပတ္တအာယုံကိုတွေးထိပ်ပြီးတဲ့စကုတံပတ္တဖြစ်တယ်ဖတ်တာဖြစ်တော့ဗောဗျာအဲ့ဒီမှာကြီးလိုက်ပါတော့ဘုန်းကြီးတို့တွေကဒါကို သိချာလဲလေးလာမထားဘူးတကယ်လဲကိုယ်လဲရှုမှမဖူးဘူးရှုမှတတ်မှုမရှိဘူးဆိုရင်ဒီမြင်သိစိတ်ရဲ့ဖတ်တာရဲ့ကတခုတည်းတမျိုးတည်းလို့ထင်တာတယ်ဒီမှာဘုရားခွဲခြားပြောတယ်မြင်သိစိတ်ကတခြားစေတသိက်အတွေ့အထိဖတ်တာတခြားနော်စိတ်ဆိုတာဘယ်တော့မှသူတခုလည်းမဖြစ်ဘူးစေတသိက်နဲ့တွဲဖြစ်တာဒါဘုရားခွဲခြားဟောတာလို့ဘုန်းကြီးတို့သိရတာလို့ပဂရိတာမဉာဏ်နဲ့ဆိုမလွဲပါဘူးနော် မြင်သိတာနဲ့တွေးကြည့်ပြီးတာများသောအားဖြင့်အတူတူပဲလို့ထင်ကြတဲ့ပုံကများတယ်တခုစီသိဖို့တော်တော်ခက်တယ်ရှုမှတ်မှုအားကောင်းလာတဲ့ခါကျရင်မြင်သိစိတ်ကတတ္တတွေးကြည့်ပြီးတဲ့အရာလေးကတတ္တပဲဆိုထင်ရှားသိပါတယ်ဒါကြောင့်တရားရှုမှတ်တဲ့ခါကျပထမဆုံးသမာဓိရအောင်အထောက်ရနော်သမာဓိရမှာဝိပဿနာပဲအထောက်တော့ကကြိုက်တာအထောက်ပေါ့တချို့ကသမာဓိမရသေးဘူးအဲဒီခါရဝိပဿနာတန်းရှုတာမျိုးတွေကြတော့ ရှုလို့မရဘူးလားဆိုတော့ရှုလို့ရပါဒါပေမဲ့ဝိပဿနာဉာဏ်ဖြစ်ဖို့ကတည်းဘုရားဟောထားတာလေးကိုဘုန်းကြီးပါဠိဖတ်ပြမယ်နော်အစင်းမျက်ဒီကိုယ့်ရဲ့မျက်စိကြည်ယုံလေးကိုဘုရားကစက်ခုံစပရိစ္ဆနောက်ကယူပါအစင်းယူပါလို့ရူပိစဥပိစတိမျက်စိဆိုတဲ့အကြည်မျက်စိအကြည်ယုံလေးရဲ့အစင်းယူပါယုံလေးကိုအစွဲပရိစ္ဆအစွဲပြုပြီးအကြောင်းပြုပြီးတော့ ဩပစ္စတိစက္ခုဝိညာဏမြင်သိစိတ်ကဖြစ်ပေါ်လာတယ်ပြီးတော့မှတိဏံတဂတိဖတ်တော့မျက်စိအကြည်ယုတ်လေးရဲ့အစင်းယူပါယုံဒီနှစ်ခုပေါင်းစုံရင်ကြောင့်မြင်သိစိတ်ဖြစ်တယ်အဲ့ဒီသုံးမျိုးပေါင်းစုံရင်ကြောင့်မို့စတတိအတွေ့အထိဖတ်တာသဘောမျိုးဖြစ်တယ်ဒါကိုရဟောတယ်ဖတ်တာဟာအဲ့တော့တွေ့ထိပြီးသား တွေ့ထိပေးပြီးသားအာယုံကိုစဉ်းစားလိုက်ပါတွေ့လေအာယုံကိုထင်ရှားတွေ့တိပေးနေတဲ့သဘောလေးကထင်ရှားတာပေါ့ရှုမှတ်နေရင်မြင်သိစိတ်ကတခြားအာယုံကိုမြင်တွေ့မြင်တွေ့ပြီးတော့ထိပေးနေတဲ့တရားတတ်တတ်ပဲကိုယ်ပိုင်ညာနဲ့သဘောပေါက်နိုင်တယ်ရှုမှတ်တဲ့အခါကျဟုတ်လားတမာရီလာအကောင်းမယ်တမာရီအကောင်းလာတဲ့အခါမှာကျတော့ဒီ မြင်သိစိတ်ဆိုတာလည်းအကြောင်းမရှိဘဲနဲ့သူ့အလိုလိုမဖြစ်ဘူးဖြစ်ပေါ်လာတာမဟုတ်ဘူးတစုံတစ်ယောက်ကဖန်ဆင်းလို့ပြုလုပ်တော့ဖြစ်ပေါ်လာတာလည်းမဟုတ်ဘူးမျက်စိကရှိနေလို့မြင်စရာခြင်းကရှိနေလို့မြင်သိစိတ်ဖြစ်တာဒီအကြောင်းကျိုးလဲကိုယ်ရဲ့မြင်သွားတယ်နော်ဒီမှာမြင်သိစိတ်ဖြစ်ဖို့အကြောင်းရင်းကပါလေမျက်စိကလည်းရှိရမယ်အစိမ့်ယူပါလည်းရှိရမယ်ဒါကြောင့်မြင်သိစိတ်ပြန်ဒီမျက်စိကလည်းကန်းနေမယ်အစိမ့်ယူပါလည်းမရှိဘူးဆိုဒီမြင်သိစိတ်မဖြစ်ဘူး ဒါကတော့အဓိကအကြောင်းရင်းပြောရတာပေါ့နော်တကယ်လည်းဉာဏ်မြင်သိစိတ်ဖြစ်တဲ့အကြောင်းရင်းတခြားအကြောင်းအရာတွေလည်းပါသေးတယ်အလင်းရောင်လည်းရှိမှဆင်ញံနှလုံးသွင်းမှုကလည်းရှိမှဒါမျိုးတွေလည်းပါသေးတယ်အခုတော့ဒီလောက်ပဲမူရင်းအကြောင်းပဲမှတ်ထားပါတော့တကဖတ်တဖြစ်ခြင်းအကြောင်းကြလဲရှေ့ကအကြောင်း၃မျိုးပဲဖတ်တာသူဟာသူအကြောင်းမဲ့တက်တက်ဖြစ်ပေါ်လာတာမဟုတ်ဘူး မြင်သိစိတ်မျက်စိအကြည့်ယုံလေးရဲ့အစိယူပါယုံရင်ဒီနှစ်ခုပေါင်းစုံတယ်ပေါင်းစုံကြောင့်မြင်သိစိတ်ဖြစ်တယ်ဒီသုံးမျိုးပေါင်းစုံမိခြင်းကြောင့်ယူပါယုံတွေ့ထိပေးတဲ့ဖတ်တာလေးဖြစ်လာတယ်အဲ့တော့ရှေးကသုံးကအကြောင်းပေါ့ဗျာဒါတွေကအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့တရားတွေပဲဒီလိုသဘောပေါက်လာ ဒီမြင်တွေ့ထိပေးတယ်ဆိုတော့မြင်တဲ့အာယုံလေးကိုတွေ့ထိပေးတယ်ဆိုတော့အကြောင်းမရှိဘဲနဲ့လိုလိုဖြစ်လာတာမဟုတ်ဘူးဒုတိယကဖန်ဒီပေးလို့ဖန်ဆင်းပေးလို့ဖြစ်လာတာမဟုတ်ဘူးမျက်စိရဆင်းရမြင်သိစိရဒီသုံးမျိုးပေါင်းစုံပြီးကြောင်းကြောင်းလာတာဒီဆင်းအာယုံကိုစိတ်နဲ့တွေ့ထိပေးတဲ့သဘောလေးကဖြစ်ပေါ်လာတာဟောဒါတွေကလည်းအကြောင်းကျိုးသဘာဝတွေပဲဒီလိုညာနဲ့သိရှုမှတ်နေတော့ညာနဲ့သိတော့ဗျာမရှုမှတ်ရင်တော့ညာနဲ့မသိနိုင်ပါဘူး အဲတော့ဒါကိုချုပ်ပြောရင်ဘာပြောမလဲမြင်မျက်စိနဲ့အစင်ပေါင်းစုံပြီးရောမြင်သိစိတ်ဖြောက်ပေါက်လာတယ်မျက်စိရဲ့အစင်ရဲ့မြင်သိစိတ်ဒီသုံးမျိုးပေါင်းစုံရင်ရောက်ပါလေနောက်ကအာယုံကိုယူပါယုံကိုတွေ့ထိပေးမှုသဘောဖတ်တာဖြစ်လာတယ်ဖတ်တာပြည့်စရာဝေဒနာနောက်ကဆက်ကြည့်မယ်နော်ဖတ်တာကြောင့်ဝေဒနာဖြစ်တယ်နောက်ကဆက်ဟောပြန်ဖတ်တာက ကောင်းတဲ့အာယုံဖတ်တာကအာယုံလေးကိုတွေးထိပြီးလဲတကနောက်ကခံစားဝေဒနာဖြစ်လာတာပဲဖတ်တာကကောင်းတဲ့အာယုံတွေးထိပြီးနောက်ကဒုက္ခဝေဒနာဖြစ်တာပဲဖတ်တာကမကောင်းတဲ့အာယုံလေးတွေးထိပြီးလိုက်ရင်ဒုက္ခဝေဒနာဖြစ်တာပဲဖတ်တာကကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဓမ္မအာယုံလေးတွေးထိပြီးလိုက်ရင်သူကဥပိ္ပခဝေဒနာဖြစ်လာတာပဲအဲကြောင့်ဖတ်တာပစ္စယဝေဒနာဆိုဝေဒနာ၃မျိုးလုံးဖြစ်တော့ ဒီလိုပဲမှတ်ထားအောင်အဲတော့ဝိညာဖြစ်ပေါ်လောင်းအဲ့ဒီလိုဒီဖတ်တာတွေးထိပြီးကြောင့်ဒီဒုက္ခဝိညာဒုက္ခဝိညာဥပ္ပခဝိညာဖြစ်ပေါ်လာတယ်ဒါလည်းဘုန်းကြီးတို့တမားတွေအကောင်းကောင်းနဲ့ရှုမှတ်နိုင်တော့သိနိုင်တော့ဟိုလိုဆိုရင်တော့မသိနိုင်မသိတော့ဘာဖြစ်လဲလေတတ္တဝါတွေလူတွေနေကငါပဲမြင်သိတယ်ငါပဲမြင်တယ်ပေါ့မြင်သိစိတ်တွေကြီးအာငါမြင်တယ်ဘယ်သူ့ကိုမြင်တယ်ငါဘယ်သူ့ကိုမြင်တယ် ဇာယုတွေ့ထိပေးတဲ့သဘောလေးငါပဲတွေ့ထိပေးတယ်ငါမြင်တယ်ငါမြင်သိတယ်ငါပဲတွေ့ထိပေးတယ်ခံစားတာငါခံစားတယ်ဒီလိုဖြစ်နေတာဟုတ်ဝိညာခံစားမှုသုံးမျိုးကတကယ်ရှုမှတ်တဲ့ခါကျတော့ငါသူဘယောက်ျားမိမမဟုတ်ဘူးငါကောင်ပုဂ္ဂိုလ်ငါသူဘယောက်ျားပုဂ္ဂိုလ်ငါကောင်အတ္တကောင်ဝိညာဉ်ခံစားပေးတာလည်းမဟုတ်ဘူး အာယုံကိုတွေးထိပ်ပြီးတဲ့ဖတ်တာကြောင့်ဖြစ်လာတဲ့ခံစားမှုသဘောတရားတွေကဖြစ်တယ်ဆိုတာကိုရှုမှတ်ရမယ်ရှုမှတ်မှသိတယ်နော်ရှုမှတ်နေဒါကြတော့ तू ဟာသူ့ဝေဒနာလိုက်ရှုမှတ်တဲ့နေ့တွေဘုန်းကြီးတို့မာသရိပဒတောက်တုံးကပြောခဲ့ပြီနော်ဒုက္ခဝေဒနာဆိုဘယ်လိုရှုမှတ်ရမလဲဒုက္ခဝေဒနာဆိုဘယ်လိုရှုမှတ်ရမလဲဥပေက္ခဝေဒနာဆိုဘယ်လိုရှုမှတ်ရမလဲ तू ကတော့ရှုမှတ်တဲ့ကဘာသိရမလဲနေသဒုက္ခအနတ္တဒါတွေမြင်အောင်ရှုရတော့ဘောနော် သူ့ဘိုင်းနဲ့သူအဲ့တော့ဘုန်းကြီးပြောခဲ့ပါတယ်ဒုက္ခဝေနာကြတော့ခံခဲ့တဲ့ဆင်းရဲတဲ့သဘောမျိုးမြင်အောင်ရှုဒုက္ခဝေနာကြတော့ဒုက္ခအဖြစ်မြင်အောင်ရှုဥပေက္ခဝေနာကြတော့အနေဆမြင်အောင်ရှုဆိုတော့ဓာတပတ်တော့မှအဲ့လိုပြောမှာဒါမှမဟုတ်ရှင်သာရိပုတ္တရာရှင်မြတ်ကြီးကသူကိုယ်တိုင်ညာနာဖြစ်သွားတာကိုကိုယ်တိုင်ပြောသွားတာရှိတယ်ထေရကာရအဲ့ဒီမှာကြတော့ဒီဥပေက္ခဝေနာကိုအနတ္တမြောင်ရှုရမယ် လိုကွာခြားချက်လေးတော့ရှိတော့ဘူးဗျာတုံနဲ့တူမတူဘူးပေါ့အဲ့ဒီလိုမြင်အောင်ရှုရမယ်အဲ့တော့ဘယ်ဝိညာဉ်ချုံပြောရင်တော့ဗျာဒီဝိညာဉ်တွေကိုအိသဒုက္ခအနတ္တမြင်အောင်ရှုရတော့အဲ့တော့ပေါ်ပြီးပြောဖြစ်ပြီးပြဆင်းရဲတဲ့ခံခက်တဲ့သဘောအနတ္တသဘောတွေမြင်အောင်ရှုရတယ်ဉာဏ်နဲ့သိအောင်မြင်အောင်ရှုဉာဏ်နဲ့ဘုန်းကြီးတို့မျက်စိပေါက်ကနေပြီးတော့ဖြစ်လာတာဒီလိုရှုရဉာဏ်နဲ့ နားပေါက်တို့နှာခေါင်းပေါက်တို့ဒီလိုဖြစ်ပေါ်လာတယ်လေဒီနီးတူစွာရှုနိုင်တော့အဲတော့အဲ့ဒီလိုရှုမှတ်နိုင်တော့ဒီကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့သဘောတရားတွေဟာသူကနားလဲသဘောပေါက်တာငါသူကယောက်ျားမိမပြောင်းတာဒါပေမဲ့လို့မရှုမှတ်တဲ့ပုဂ္ဂိုလ်မရှုမှတ်တတ်တဲ့ပုဂ္ဂိုလ်ကျတော့ဘုန်းကြီးတို့ဒီပရိစ္ဆသမုပ္ပါတရားဟောဟာယုံမှန်တန်တရားဖြစ်เสียအကြောင်းတစ်ခုနဲ့ဖြစ်လာပြန်နော် ပိဿသမုပ္ပါဒရာဝိသိကိစ္စဖြစ်တဲ့အရာတစ်ခုဖြစ်နေတယ်လို့ပြောလို့ရတယ်ပရိစ္ဆသမုပ္ပါဒရာလေဆိုဝိပဿနာဉာဏ်နဲ့သဘောပေါက်သိမြင်သွားရင်တော့ယုံမှန်တန်တရားကင်းတော့တယ်ဒိဋ္ဌိလည်းကင်းတော့ဝိသိကိစ္စနဲ့ဒိဋ္ဌိကင်းသွားရင်တော့ဒါသောတာပန်ပေါ့ဒါပေမဲ့လို့ဒါတွေရှုမှမရှုမှပဲနေရင်တော့မကင်းဘူးယုံမှန်တန်တရားတွေဖြစ်စရာပဲ နော်ဝိသေကိစ္စယုံမတန်တရားဖြစ်တဲ့ယာဌာနရှင်မျိုးဆိုပြီးတော့ကျမ်းဂန်များမှာဖွင့်ကြတယ်နံပါတ်1ကဘာလဲဆိုဗုဒ္ဓေကင်္ကတိဖျားပေါ်မှာယုံမှတန်တရားရှိတော့ဟောဖျားဆိုတကယ်မဟုတ်ရလားသူတပြင်ဘုန်းကြီးတို့ဗုဒ္ဓဘာသာမှာဆိုရင်တော့ဖျားကိုစားပြုပြီးတော့အုံနဲ့လှုပ်ထားကြီးတယ်ကြောင်းနဲ့လှုပ်ထားကြီးတယ်ကြီးနဲ့လှုပ်ထားကြီးတယ်ဟာမင်းတို့ကကြောက်တုံးကြီးကိုယ်ွယ်တယ်အုပ်ပုံကြီးကိုယ်ွယ်တယ်ကြီးတုံးကြီးကိုယ်ွယ်တယ်ဒီလို ထင်မှတ်တော့ဒါသူတို့အမြင်ကြတော့တရားမှမမြင်တော့တရားမမြင်တော့ဖះမမြင်ဘူးပေါ့ဗျာဖះမှလည်းတန်တရားရှိတာဓမ္မေကင်ခတိတရားမှလည်းတန်တရားဖြစ်တာတရားထုတ်ချင်းကြောင်းဇန်ဒီရတယ်ဟုတ်ပါမလားဝိပဿနာဉာဏ်ဖြစ်တယ်ဆိုဟုတ်ပါမလားမညာဖုန်ညာရတယ်ဟုတ်ပါမလားတန်တရားတွေဖြစ်တာဖះတရားကိုတန်တရားရှိဖះလည်းတန်တရားရှိမှာပဲ တရားအတန်တရားရှိနေတော့တန်ခါပေါ်မှာလဲတန်ကေကင်ကတိတန်ခါတွေပေါ်မှာလဲယုံမတန်တရားဖြစ်နေပါဟိုသူလည်းလူပဲငါတို့လည်းလူပဲဘာလို့လို့တို့ကသူ့ကိုကြောအမှာလဲအစာကြီးလို့ဒီလိုဖြစ်တယ်ဟုတ်ဗျတရားမမြင်သေး၍တန်ခါလည်းမမြင်ပါဘူးဗျဒါလေးမှတ်ထားမယ်တန်ခါမမြင်သေးတန်ခါချင်းချင်းလည်းဘုန်းကြီးချင်းချင်းလည်းမယုံသေးဘူးဗျမလေးစားဘူးအပြစ်တွေပြောရဖြစ်တာပဲအတူတူပဲ တရားမြင်မှတန်ခါချင်းရင်လည်းရိုးသေးတယ်လေးစားတယ်တရားမမြင်တဲ့ပုဂ္ဂိုလ်ကတော့ဘယ်သူမှမလေးလေးစားပါဘူး။ဘာဖြစ်လို့တရားမှမမြင်တော့ဘုရားလည်းမလေးစားဘူး။ဘယ်သူတန်ခါလည်းမလေးစားအဲ့လိုမှတ်တာ။ဒါတန်တရားဖြစ်စရာတွေပေါ့ဗျာ။နောက်သိခါယကိင္ကတိသိခါဘုဒ္ဓဘုံမှာလည်းဒီကယုံမတန်တရားဖြစ်တာပဲ။နော်ဒါတွေချင်းချင်းကြောင့်ဒီသိခါဘုဒ္ဓချင်းချင်းကြောင့်အကျိုးရှိပါမလား။ဟုတ်ပါမလား။နောက် ပုပ်ဝေပုပ်ပံဒီကင်ကတိတန်တရားရှေ့ပိုင်းအဖို့မှာလည်းယုံမှဖြစ်တတ်တယ်ဒါနဲ့ပတ်သက်ပြီးသူကငါးချက်ပေါ့ဗျာဖွင့်ပြတာရှေ့ပိုင်းမှာယုံမှတန်တယ်ရှေ့ပိုင်းတန်တရားရဲ့ရှေ့ဘဝအရင်ဘဝတွေလည်းပြောလို့ရပါဟွန်းယခုဘဝကာယီနာမတိကဘလို့ဒီတန်တရားရှေ့ပိုင်းမှာယုံမှတန်တရားဖြစ်တာ၅မျိုးဆိုဖွင့်ပြလို့ပဲစာပြေချမ်းသာများမှာတော့ ရှိဘောယခုဘဝမဖြစ်ခင်အရင်ဘဝတွေမှာငါဟာရှိခဲ့လေသလားဒီလိုယုံမှဖြစ်တာရှိဘဝမရှိသေးဘဲနဲ့ခုမှဖြစ်လာသလားဒီလိုလဲယုံမှတန်မြဲဖြစ်တယ်ရှိဘဝတွေကရှိခဲ့ရင်ငါဟာဘယ်လိုပုံကိုမျိုးဖြစ်ခဲ့တယ်လဲဒီလိုလဲယုံမှတန်မြဲဖြစ်ရှိဘဝတွေကဘယ်အကြောင်းကြောင့်ဘယ်လိုပုံကိုမျိုးဖြစ်ခဲ့တယ်လဲဒီဥတယောက်ကဖန်ဆင်းလို့ဖြစ်လာသလား ဒီလိုလဲတန်တရားဖြစ်တော့နောက်တစ်ခုကတော့ငါရှိဘဝတွေဘယ်လိုပုံကိုဖြစ်ခဲ့တယ်လို့ယုံမတန်တရားလဲရှိရှိဟိုအရင်ဘဝတွေမဟုတ်ဟိုအရင်အရင်အရင်ဘဝတွေတော့ငါဘယ်လိုပုံကိုများဖြစ်ခဲ့တယ်လဲအရင်အရင်ရင်ရင်ဘဝတွေဒီလိုဒါကတော့ဒီငါးချက်ကတော့တိတ်ဘဝနဲ့ဆက်ပြီးတော့ယုံမတန်တရားဖြစ်ထားပါတယ်ကတ်နေတဲ့တိတ်ဘဝနဲ့လည်းတန်တရားဖြစ်တော့ဟိုအရင်အရင်အရင်ဘဝတွေက ဘဝတွေကိုလည်းတန်တရားဖြစ်တော့နောက်တစ်ခုကျတော့အပရန္တိကင်္ဂတိတန်တရားနောက်ဖို့တော့နောက်ဘဝပေါ့ဗျာဒီဘဝသိပြီးနောက်ဘဝဒီဘဝမှာတန်တရားဖြစ်တော့ဟောဒီဘဝသိနောက်ဘဝမှာဖြစ်ဥမှာလားဒီလိုတန်တရားရှိတယ်နောက်တစ်ခုသူကလည်း၅ချက်ဖြစ်တယ်ဒီဘဝသိပြီးနောက်ဘဝငါနောက်ဘဝမှာငါဟာရှိတော့ဘူးလားဒီလိုလက်တန်တရားဖြစ် နောက်ဘဝမှာငါဘယ်လိုပုံကိုဖြစ်မှာပါလဲဒီလိုလဲတန်တရားဖြစ်တယ်နောက်ဘဝမှာငါဘယ်လိုအကြောင်းကြောင့်ဘယ်လိုအနေနဲ့ဖြစ်မှာပါလဲဖန်ဆင်းလို့ဖြစ်လာမှာလားအကြောင်းမဲ့တက်တက်လိုလိုဖြစ်လာမှာလားဒီလိုလဲတန်တရားရှိတော့နောက်ဘဝတွေမှာငါဘယ်လိုပုံကိုများဖြစ်ပါလိမ့်မလဲဒီလိုလဲတန်တရားဖြစ်ဒါတော့အနာဂတ်ဘဝနဲ့ပတ်သက်ရုံမှာတန်တရားဖြစ်တာပေါ့ဗျာ နောက်ပုပ္ပန္တာပရန္တိကင်ကတိဒါနဲ့ပတ်သက်ပြီးတော့ဒါကြတော့တန်ကြာရှေ့ဖို့နောက်ဖို့နှစ်မျိုးလုံးမှာယုံမတန်ကြာဖြစ်တယ်ဆိုတာကတော့ဒီလက်ရှိပစ္စုပန်ဘဝကိုယူရမယ်ဆိုပြီးတိကဆရာများကပြဆိုထားတယ်ပေါ့ပစ္စုပန်နဲ့ပတ်သက်ပြီးယုံမတန်ကြာရှိတာဒီမှာကြတော့သူက6ခုပြတာငါးကောင်ဆိုတာမှန် ဒီအနာဂယုံမှမှုဆိုပြီးသွားတယ်ခုကတော့ပစ္စုပန်ယုံမှမှုအဲ့မှာငါးကောင်းဆိုဟုတ်ရလားယုံမှမှုဖြစ်တယ်ငါးကောင်းဆိုတော့မရှိဘူးလားဒီလိုလေယုံမှတန်ကြဖြစ်တော့ငါးကောင်းဆိုတာရှိလို့ရှင်ဘယ်လိုပုံကုံမျိုးဖြစ်ပါသလဲဒါမျိုးယုံမှတန်ကြဖြစ်တော့ဟိုလုံလုံလားပြားပြားလားဟောဝါလားပိတ်မင်လားတူတူလားရှည်ရှည်လားဒီလိုနဲ့တန်တရားရှိတာပေါ့ဗျာဘယ်အကြောင်းဘယ်အနေထားနေဖြစ်တယ်လဲဒီလို ငါကောင်ဆိုတဲ့ပုဂ္ဂိုလ်ဒီဘဝမှာဘယ်ဌာနကလာခဲ့ပါလဲဒီလိုလဲတန်တရားရှိတယ်။ငါဆိုတဲ့တ attva ဘယ်ဘုံဘယ်ဌာနကိုသွားရမှာလဲဒီလိုတန်တရားဖြစ်ဒီ6ပါးကတော့ပစ္စုပန်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့ယုံမှမှုပဲ။ဒီတော့အတိတ်ယုံမှမှုက9မျိုးအနာဂတ်ယုံမှမှုက9မျိုးပစ္စုပန်ယုံမှမှုက6မျိုးပေါ့16ပါးပေါ့။ဒါကတော့အတ္တကောင်ဝိညာဉ်ကောင်နဲ့ပတ်သက်ပြီးယုံမှမှုဖြစ်တော့ဗျာ။ ဒီယုံမှမှုကတော့ဘုန်းကြီးတို့ဝိတုဒ္ဓိခုနှစ်ပါးမှာပရမသီလဝိတုဒ္ဓိဖြစ်အောင်လုပ်ရတယ်။နောက်သီလဝိတုဒ္ဓိပြီးတော့ဗာလဲစိတ်တဝိတုဒ္ဓိဖြစ်အောင်လုပ်ရတယ်။အိမ်မှာကင်္ခဝေရဏဝိတုဒ္ဓိဖြစ်အောင်ဆက်ကျင်းကင်္ခဝိရဏဝိတုဒ္ဓိဖြစ်သွားတဲ့အခါကျရင်တော့ဘုန်းကြီးတို့ဒီယုံမှမှု16မြောက်လွန်မြောက်သွားတာပါပဲ။နောက်နံပါတ်8ယုံမှမှုတစ်ခုကတော့ပါဠိလိုဖတ်ပြမယ်။ဣဒံပစ္စယတာလို့ခေါ်တယ်။ပရိစ္ဆသမုပ္ပါနေသူဓမေသူကင်္ကတိ။ အကြောင်းတရားမှီပြီးတော့ဖြစ်ပေါ်လာတဲ့အကျိုးတရားပိဿသမုပ္ပါတရားတွေမှာယုံမတန်တရားဖြစ်တာတဲ့။တော့ဘုန်းကြီးတို့တရားဘယ်လိုဖြစ်လဲဆိုတော့မှလည်းအမှန်မသိလို့တနည်းအားအမှားသိလို့သိမှုကြောင့်ပါဖြစ်လေဒီကံနေပြုလုပ်တာပေါ့ဗျာကုသိုလ်ကံနေပြုလုပ်တယ်အကုသိုလ်ကံနေပြုလုပ်တယ်ဒါသင်္ခါရခေါ်တယ်ချို့ကြမသိတဲ့ခါကျတော့အကုသိုလ်ကံနေဆက်တိုက်လုပ်နေတာပါ အဲ့တော့သူကဘယ်လိုလဲအမှန်ကိုမသိတော့အထုံးသင်္ကာရကံနဲ့ဖြစ်တယ်ဆိုဟုတ်မဟုတ်ရလားကံကြောင့်ဘဝဖြစ်တယ်ဆိုဟုတ်ရလားဒီလိုတန်တရားတွေဝင်တော့ဗောဗျာခုနကတော့ဘုန်းကြီးတို့စာတိုင်းပေတိုင်းပြောနေအကုသိုလ်ကံကြောင့်ငရဲကြတယ်အကုသိုလ်ကံပြုလို့ရှိရင်တရိစ္ဆာန်ဖြစ်တယ်အကုသိုလ်ကံကြောင့်ပြီးတော့ဟုတ်မဟုတ်ရလားကုသိုလ်ကံကြောင့်မို့လူဖြစ်တယ်နတ်ဖြစ်တယ်ဒါတွေကဟုတ်မဟုတ်ရလားဒီလိုတန်တရားဖြစ်တာအကုသိုလ်ကံမကောင်းကျိုးတွေပေးတယ် ကုသကံကောင်းကျိုးတကယ်ဟုတ်ရလားအကြောင်းတရားတွေကြောင့်ကျိုးတရားဖြစ်တယ်ဆိုတာကိုတကယ်ဟုတ်ရလားဖန်ဆင်းလို့ဖြစ်မဖြစ်နိုင်ဘူးလားအလိုလိုနေလို့လိုလိုဖြစ်တာမဖြစ်နိုင်ဘူးလားအဲ့လိုတန်တရားတွေရှောက်ဖြစ်တော့ဒါကြောင့်ဘုန်းကြီးတို့ဒီတရားမထုတ်ဘဲနေကြားတော့ယုံမှန်တန်တရားတွေအာကြည့်လာယုံမှန်တန်တရားတွေအာကြည့်လာကြားလာရင်အယူဆမှားတွေဖြစ်တယ်အဲ့ဒါသတိထား ယုံမှမှုတွေကြားလာရင်တန်တရားတွေအားကောင်းလာတန်တရားတွေကြားလာရင်မိစ္ဆာဒိဋ္ဌိဖြစ်တတ်တယ်ဒါလေးမှတ်ထားပါနော်အဲတော့အကြောင်းအကျိုးဆန့်ကျင်တဲ့ယူဆတွေကဘယ်အစားလဲယုံမှမှုကစခဲ့တာကိုယ်ပညာနဲ့မမိတာတွေကိုစဉ်းစားနေလည်းပဲယုံမှတန်တရားဖြစ်တာအဲလိုကြားလာတဲ့ကယုံမှတန်တရားဖြစ်ဖြစ်နဲ့လုံးဝမှားသွားတော့အဲတော့ဒီယုံမှဖြစ်တာတွေဖြစ်တာတွေ ဒိဋ္ဌိဖြစ်တာတွေကိုပရိစ္ဆသုံဘာကြောင့်ဖြစ်တယ်လဲလို့မေးပရိစ္ဆသမုပ္ပါဒိယတော့ကိုယ်ပိုင်ဉာဏ်နဲ့ပတိလို့ဖြစ်တာကိုယ်ပိုင်ဉာဏ်နဲ့ပရိစ္ဆသမုပ္ပါဒိယတွေကိုသဘောပေါက်ပြီဆိုရင်ယုံမှန်တန်တရားတွေမဖြစ်တော့ပါဘူးခုနမိစ္ဆာဒိဋ္ဌိလည်းမဖြစ်တော့ပါဘူးဒါကြောင့်မို့ဘုန်းကြီးတို့တွေပရိစ္ဆသမုပ္ပါဒိယတွေကိုသိယူုံနဲ့မလုံတော့ဘူးเนาะဘာလို့ရမလဲဉာဏ်နဲ့သိအောင်အထောက်အမယ်လို့မှတ်ထားမယ်เนาะ အဲ့တော့ပရိစ္ဆေသမုပ္ပါတရားတွေဘုန်းကြီးတို့အနှစ်ချုပ်ကြည့်လိုက်တော့ဘာနဲ့ဘာတွေ့လဲအကြောင်းနဲ့ကြိုးဒါပဲရှိတော့ပဲအကြောင်းကြိုးအကြောင်းကြိုးဒါပဲဟောထားတော့ပရိစ္ဆေသမုပ္ပါတရားတွေအနှစ်ချုပ်ခြင်းပါရှိမလဲအကြောင်းနဲ့ကြိုးပဲသက်ရှိတ attva တွေအနှစ်တဘာဝကြည်လိုက်အကြောင်းနဲ့ကြိုးဒါပဲရှိတော့ပဲတမဲ့တွေလည်းဒီအနှစ်သာရကြည်လိုက်ရင်ဒါပဲအကြောင်းနဲ့ကြိုးပဲဖြစ်တာ တခုတယောက်ကဖန်ဆင်းလို့လည်းမဟုတ်အကြောင်းမဲ့သက်သက်ဖြစ်ပေါ်လာတာမဟုတ်သူဆံရဆံရအကြောင်းတွေကြောင့်မို့အကျိုးတွေဖြစ်ပေါ်လာတယ်ဒီလိုပဲမှတ်ပေါ့ဗျာနော်ဒီလိုပဲမှတ်အဲ့တော့သက်ရှိပဲဖြစ်ဖြစ်သက်မဲ့ဖြစ်ဖြစ်တလောကလုံးမှာရှိတဲ့ຢာတွေဟာအကြောင်းအကျိုးကြီးပဲဒီလိုပဲမှတ်ထားနော်အဲ့ဒီတော့6နာရီထိုးတော့မှဒီလောက်နဲ့သိမ့်မယ်နော်ဒီမျိုးဟောပြောဆူဆုံးမှတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြံအထောက်နဲ့ညာသဖြင့် မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။